အခန်းကြီး63ဒါဝိဒ်သည်ယူဒတော၌ရှိသောအခါဆတ်ဆိုသောဆာလံအငယ်1မှ9အိုးဖျားသခင်ကိုတော်သည်အကျွန်ုပ်၏ဖျားသခင်ဖြစ်တော်မူ၏ကိုတော်ကိုကြိုးစား၍ရှာပါ၏ရေမရှိ တွေးချောက်သောလွင်ပြင်၌အကျွန်ုပ်၏ဝိညာဉ်သည်ကိုရော့ကိုငတ်ပါ၏အကျွန်ုပ်၏ကိုခန္ဓာသည်လည်းကိုရော့ကိုလွန်းဆွတ်ပါ၏ ဘုံတကူအာနုဘော်တော်ကို မြင်ခြင်းငှာတန်ရှင်းရာဌာနတော်၌ထိုတို့ကိုရော့ကိုဖူးမြော်ပါပြီဂုဏတော်သည်အသက်ထက်သာ၍ကောင်းသောကြောင့်အကျွန်ုပ်၏နှုတ်သည် ကိုရော့ကိုချီးမွမ်းရပါမည်ထိုတို့အသက်ရှင်စဉ်တွင် ကိုရော့ကိုကောင်းချီးပေးပါမည်နာမတော်ကိုအမိပြုလျက် လက်ကိုချီပါမည်အိယာပေါ်မှာကိုရော့ကိုအောင်းမေး၍ ညရန်တို့၌ကိုရော့ကိုဆင်ကျင်လျက်နေသောအခါစီဥကို၎င်းစူသောအသားကို၎င်းစား၍ဝတ်တကဲ့သို့အကျွန်ုပ်၏ဝိညာဉ်သည်ဝ၍ရွှင်လန်းသော နှုတ်ခမ်းနှင့်အကျွန်ုပ်၏နှုတ်သည် ကိုရော့ကိုချီးမွမ်းပါမည်ငယ်၆မှ10အကျွန်ုပ်ကိုမဆတော်မူသောကြောင့်အတောင်တော်အရေး၌ဝမ်းမြောက်ပါမည်အကျွန်ုပ်၏ဝိညာဉ်သည်ကိုရော၌မှီဝဲ၍ လက်ရလက်တော်သည်အကျွန်ုပ်ကိုထောက်မတော်မူ၏။အကျွန်ုပ်အသက်ကိုဖျက်ဆီးခြင်းငှါရှာသောသူတို့သည် မြေကြီးအောက်အရပ်သို့ဆင်းရကြမည်။ထားဘေးဖြင့်ဆုံး၍မြေခွေးစားရန်ဖြစ်ရကြလိမ့်မည်။ရှင်ဘုရင်မူကား၊ဘုရားသခင်၌ဝမ်းမြောက်လိမ့်မည်။ဘုရားသခင်ကိုတိုင်တည်၍ကျိန်ဆိုသောသူအပေါင်းတို့သည်ဝါကြွားကြလိမ့်မည်။မုသာစကားကို ပြောသောသူတို့၏နှုတ်မူကား 贝列系列迷。